ဆောင်နိုင်တာဖေတရားဤဒုမချမ်းသာဆောင်နိုင်တာကုသိုလ်စေပါလိအဲ့ဒါကိုချက်ပြောတော့မိဘကိုလှုပ်ကျွေးတဲ့ကုသိုလ်တွေကုသိုလ်စေပါဒါနသီလဘာဝနာတရားအဲ့ဒါကိုချက်လိုက်တော့စေပါအဲ့ဒီစေပါမိဘကိုလှုပ်ကျွေးတဲ့မနည်းပြောရတယ် ရတာလည်းမှာကောင်းမြတ်တာဘယ်ရာနည်းရတာလည်းမှာကောင်းမြတ်တာတစ္ဆာစကားနည်းအကျဉ်းတော်ရှင်မြတ်ဆရာတော်တရားရတာပရမတ္ထတစ္ဆာနိရောဓတစ္ဆာအနိဗ္ဗာန်တရားလည်းပဲရတာလည်းမှာကောင်းလို့မြတ်ဆုံးတယ်အနိဗ္ဗာန်တော်တော်မတိနိုင်ရတော့လောလောဆယ်ဒီဘုရား tisa wasa မှန်ကန်တဲ့စကားမှန်ကန်တဲ့စကားအဲ့ဒါကိုဝိရတိသစ္စာလို့ပြောတယ်ဝိရတိသမာဓာနဝိရတိတမ္ပတ္တဝိရတိရှောင်ကျင်တာပေါ့ဗျာအာရတိဝိရတိပါပါပါပါမကောင်းမှုလို့မှာ အာရတိဝိပါရှောင်းဝိရတိအထူးအဖြစ်ရှောင်းဝိရိယရှောင်းတယ်ကြိုပြီးတော့အာမဘန်လေးပါဘုရားအာမဘန်လေးပါဆိုရတဲ့ဒီလားဆောက်တည်ထားတာတဆရာခိုးစရာတွေမကြုံသေးတော့လေဆိုရတဲ့ဒီလားဆောက်တည်ထားအာရတိဝိရတိကြတော့ကျုံလာတော့မှရှောင်းနေတာ ကျုံလာတော့မှတတ်ဖို့ကျုံလာတယ်မတတ်ဘူးရှောင်းမြတ်ပစ္စည်းကိုဒါလေးခြောင်ရလို့ခွင့်ရည်ပေးလာတယ်ဘယ်မှမသိဘူးဘယ်မှမသိဘူးဆိုတော့ကိုရောသိတာပေါ့လေကိုကိုယ်တိုင်မှသိတာအဲ့ဒါကိုလွယ်ကူပေမဲ့မခိုးကပ်ပြီးတော့ရှောင်းတာဝိရတိအထူးအဖြစ်ရှောင်းမြတ်သားများတွေပြင်မာဖို့ အခြေအနေချင်းခါတွေပြေးနေခွင့်ရည်တွေကအဲ့ဒါကျုံလာတဲ့အခါမှာပြင်မာပဲနဲ့ရှောင်တာအဲဝိရတိဟာရတိဝိရတိပါပါမစ္ဆပါဏသတန်ရမောရဲ့စေတတော်သားလေးမှာရှောင်ကြည့်တာအမြင်ကတော့ထဲမှာပါတော့အဲ့တော့မင်္ဂလောသဒ္ဒ သစ္စာဝါစာသစ္စာဝါစာဆိုတော့မှားတဲ့နေရာကိုရှောင်မုဒ္ဒဝါဒဝိလမနိလေညာပြောဆိုခြင်းမှာရှောင်ခြင်းနဲ့ဒါပြည့်ချက်တွေကောင်းတယ်လေညာတာတစ်ခုတည်းမဟုတ်လေညာရဲ့ဉာဏ်နဲ့ နေညာတာလည်းချမ်းသာလာဂုံးတိုက်တာပိတ်ပြင်းလာအဲ့ဒါကိုရှောင်းလေညာတာလည်းရှောင်းအောင်ကြမ်းတမ်းတာလည်းရှောင်းအောင်ကျမ်းမ်းတိမ်မှုရဲ့စကားပေါ့ရှောင်းအောင်ဂုံးတိုက်တဲ့စကားလည်းရှောင်းအောင်ဒီပြစ်တဲ့စကားလည်း တိမ်ဖြစ်တဲ့နေရာတွေရှောင်မှာမေတ္တာရရှိတဲ့နေရာတွေပါမုဒ္ဒဝါဒဒိညာပြောတာအဲ့ဒါကိုရှောင်လို့တော့သစ္စာဝါစာတဏှာလည်းနာပြောတာခရုတဝါစာကျန်တဲ့နာဆဲဆိုပြောတာတိမ်နေမှု တဏ္ဏဝါစာတင်မှုခုံးတိုက်တာဣတုနာဝါစာဘာလို့ခုံးတိုက်ခေါမောပြောပါလေစေရဒုပါတိတဝါစာတင်ပြတဲ့ကတန်ဖတ်ပလာပါဝါစာ ဆရာကျောင်းကြီးရှောက်ပြောရင်းနဲ့ပြီးအနှစ်သာရရှိတဲ့စကားဓမ္မဝါစာဥစ္စာနမပါရတော့သစ္စာဝါစာတစ်ခုတည်းကိုပြောတာဒါမလို့တရားတော်အသိဉာဏ်ကြီးအများကြီးပဲဆိုတာတိလေဖို့တန်ပြီးတော့အကုန်လုံးမသိတော့မှတတ်နိုင်တော့ မူလဝါဒကိုရှောင်ကျင်လိုက်သစ္စာဝါစာမန္တနဲ့စကားသစ္စာနဲ့ဒီမန္တနဲ့ကနမတ္တိပင်စိပဲတည်ပြီးတော့မှရှင်ဉာဏ်ရပြီသစ္စာကပါရမီလည်းမှာပါသစ္စာ ကောင်းတာဖြစ်မကောင်းတာဖြစ်မမှန်ကန်တာပြောတာတစ္ဆာကျွန်တော်ကမားမားရပါတယ်အဲကျွန်တော်ကလူရလူခဲ့ပါဆောက်တည်ဆောက်တည်ပါပွားမယ်ပွားများပါကိုယ့်ရဲ့အဖြစ်တည်းကိုအမှန်တမ်းဆိုတာတစ္ဆာဝါစာနောက်တစ်ခါမြတ်စွာဘုရားရဲ့တရားတော်တွေကလည်းပဲ သစ္စာဝါစာအာတိမနာစဘာလနာဣတံသစ္စာလို့ဆိုလို့ရတယ်။ဒီမိုက်တို့ကိုရှောင်ကျင်ခြင်းဟာမင်္ဂလာတရားဖြစ်ပါတယ်။ဣတံသစ္စာသစ္စာမှန်ကြပါလေ။ဒီဘာနာနဲ့အတွက်ကြောင့်ချမ်းသာပါစေချမ်းသာပါစေ။ဌာနတက္ကတာတောပါဏ ဧတံသစ္ဆံဆိုလို့ရတယ်ဒါနဟာနှစ်ပြီး6ထပ်တယောက်ကြောင့်ဖြစ်တဲ့ဇောင်းနာဒီကာရောမိတပွဲဖြစ်ပါတယ်ဘုရားဟောတဲ့တရားတဲ့ဧတံသစ္ဆံဒီဟာဒီဟာမှန်ကမှာဧရိနာသစ္ဆနာဣဇ္ဇတရာတော့ဒီจิตစာတရာကြောင့်သမုဒိဟောတူချမ်းသာပါသည်မင်္ဂလာဒီကဘုကိုယ်တိုင်မလုပ်တော့တဲ့သူများလုပ်တာ ဘုရားတရားတန်ခါယရဏမြတ်သုံးပါးဟာလောကမှာအမြတ်ဆုံးဖြစ်ပါတယ်ဣတံသစ္စာဒီတရားမှန်ကမှာဣတိနသစ္စေနာဤသစ္စာတရားကြောင့်အခုဖြစ်မဲ့ပိုးမွားတွေဒီကြောင့်လုံးဝမကန့်နိုင်ပါစေတည်းယရဏသုံးပါးအမြတ်ဆုံးကုသိုလ်ကောင်းမှုတွေဟာအပြစ်ကင်းတဲ့ချမ်းသာကိုဆောင်တယ် Buddha အနာဝိဇ္ဇဒုက္ခဝိပါကလက္ခဏာကုသလကုသိုလ်ကောင်းမှုတွေဟာအပြစ်ကင်းတဲ့ချမ်းသာကိုဆောင်ဧတံသစ္စာဒီတရားဒီမင်္ဂမာဣတိနာသစ္စေနာသစ္စာတကားကြောင့်ယဟန်တော်ဒီသီလရှင်တွေယောဂီတွေကျောင်းသားတွေကျောင်းသူတွေအားလုံးနာယောဂတွေကျင့်စဉ်ပါစေတည်းကိုယ်တော်ကိုမြတ်တော်သစ္စာ ဆိုလို့ရတယ်ဗုဒ္ဓနာဇိဝိတတနာတကကိနစီအန္တရာယောကာတုံဗုဒ္ဓနာဘုရားရှင်တို့ကဘုရားရှင်တို့ဤဇိဝိတအတက်ကိုအန္တရာယောအန္တရပြုခြင်းကကိနစီအဆုံးလျောက်သောသူသည်နတက်ကမစွမ်းနိုင်ဘူးမလုံးနိုင်ဘုရားရှင်တို့ရဲ့အတက်ကိုဘယ်သူမှမနှောက်ယှက်မဖြစ်စေနိုင်ဘူး ေတံသစ္စာဣရဏသစ္စာဝိစိဏဤသစ္စာများကြောင့်သုဘတိဟောတုချမ်းသာပါလေတည်းဗုဒ္ဓနာတပ္ပညုတညာနာတနာတကကိနစီအန္တရာယောကာတောဧတိနာသစ္စေနာသုဘတိဟောတုဘုရားရှင်တို့တပ္ပညုတရွှေညာတို့ဘသူမှမနှောက်ယှက်မဖြစ်စေနိုင်ဧတိနာသစ္စာဝိစိဏဤသစ္စာများကြောင့်ဘုံမွာရေဘေးရန်နဲ့အန္တရာယ်ကိစ္စမှာလေတည်း ဗုဒ္ဓနာအဘိဟတာနာစတုနာပစ္စယနာနာတကကေနစီအန္တရာယောကာတောဝိရဏသစ္စာဝိဇ္ဇနာသဝတိဟောတုဒါလေးတွေကတော့ကိုယ်ကရှာပြီးတော့ကြည့်တာညစွာဘုရားတို့မကြီးမားပြီးတော့ပြုတဲ့သွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါဘယ်သူမျိုးမှအန္တရာယ်မပြုနိုင်ဘူးဝိရဏသစ္စာဝိဇ္ဇနာဤသစ္စာတရားကြောင့်သဝတိဟောတုချမ်းသာပါသည်တည်းဗုဒ္ဓနာ အတိတိယနုပြင်းနာနာဗျာမပပယနာတကကိနစီအန္တရာယောကာတောဣရဏသစ္စာဝိဇိနဝတိမေဩတေတပရာအတိတိယ80တော့လက္ခဏာ32ပါးသောလက္ခဏာတော်ကြီး80တော့လက္ခဏာတော်မယ်နောက်တစ်ခါရောင်းပြီးတော့6တော့ဘယ်သူမှအာနေမပြုနိုင် ဒီမှာမှန်သောသစ္စာတရားကြောင့်ဒုက္ခတိဟောတူချမ်းသာပါစေရပါစကားပါသစ္စာပါဗျာသစ္စာစကားဒါဘုဒ္ဓရာနဲ့ကြက်ထားတော့လောကီရတဲ့မင်္ဂလာတုတ်ပါလေသစ္စာနောက်ပါတုတ်ရဲ့သစ္စာရှိသေးတယ်ယရဏတောဝတ္တတောသစ္စာပဲမလားမှန်ပါဗျာအဲအဲ့ဒါလေရတယ်အဲ့ဒါသစ္စာဆိုလို့ရတယ် ယံဝိစိမုဒ္ဒဣဒဝါဟုရဝါတကေတုဝါယံရဏပဏိဒနာနောသမအာတိရဟဝတိယဣဒံဒီဗောဓိရဏပဏိဒံဧတိနာသစိနာသုဝတိဟောတုအဲ့ဒါပဲပရိစိတ်အများကြီးရတယ်အရာဘီကလုံးကြီးနတ်ပြည်မှာရှိတဲ့ယရနာတွေထဲမှာဖရာယရနာအမျက်ဆုံးပဲဒီမာနသောသစ္စာတရားကြောင့်သုဝတိဟောတုချမ်းသာပါသည်ဒီကရထားပဲ အဲ့ဒါနတ်တို့တစ်ခုလုံးကသစ္စာဆိုထားတာဝတ္တတောအတိလောကေသီလဂုဏသစ္ဆံသောစေယနုတ္တယဘောဂယမသီလဂုဏတွေရှိတယ်အတိလောကေသီလဂုဏသစ္ဆံသောစေယသစ္ဆာသစ္စာတရားလည်းရှိတယ်။ဒေါစီရစင်ကြယ်ခြင်းလည်းရှိတယ်။စသည်အဖြစ်။ဒါလည်းလည်းပဲသစ္စာတရားတွေပဲ။မှန်ကန်တဲ့တရားတွေ သစ္စေနာကာဟာမိငါသစ္စာကိုပြုတယ်အမိမလောင်ဒါလေးတွေအလေးပဲလေးတွေအလွတ်မရတော့မှဒိဗ္ဗေလေးတွေကြည်ထားရင်အမှန်အားရှိလို့ပေါ့မြတ်စွာဘုရားတရားတော်တွေတကယ်သစ္စာဝါစာတွေပဲတကယ်ဓမ္မဝါစာစီနှစ်ရှိတယ်အဲဒီသစ္စာတရားတွေဟာအရာဓာတ်တွေထဲမှာအကောင်းဆုံးရတာပဲ ရာဂနာတာယအတောင်းရတာအပေါင်းတို့တွင်တစ္ဆာဝါစာဝဇိမင်္ဂလာတစ္ဆာစကားသည်တာဓုတရံလွန်ကဲထူးချွန်တာလွန်ကောင်းမြတ်တော်ရတာမိပါ၏အာလဝကဘလူရပြေးရတာရတာတွေထဲမှာပေရတာအကောင်းဆုံးပါလေရတာတွေထဲမှာတစ္ဆာစကားဟာအကောင်းဆုံးပဲတစ္ဆာစကားဆိုတဲ့ရောရွာချက်တည်းလည်းပေါ့တဏှဝါစာ ရေကြီးကြီးတိမ်နေမှုမြို့လူညံ့ညံ့ပြောတာအပိတုနာဆိုအဲ့မှာသူဘာတိတဝါစာမင်္ဂလာကောင်းမှုကပြောတာကောင်းမတိုင်ပြပြရေးပြောတာဓမ္မဝါစာရှိနေရှိတဲ့နှစ်သာရရှိတဲ့တရားစကားတွေဓမ္မဝါစာလို့ခုနသူဘာတိတဝါစာနေရာမှာပြရဝါစာလည်းထည့်ရတယ် ချစ်ခင်ဝယ်ပြောတဲ့စကားတဲ့နံပါတ်3ပါလေ။ဤရဝါစာ။နံပါတ်1ကသစ္စာဝါစာ။နံပါတ်2ကတာဏဝါစာ။နံပါတ်3ကဤရဝါစာ။ဒီပါတိတဝါစာလည်းပြောလို့ရတယ်။ဤရဝါစာချစ်ခင်ဝယ်ကဂုံးတိုက်တာပါ။တိမ်ပြင်းတဲ့တရားတွေရှောင်တော့ဓမ္မဝါစာ။အဲ့ဒီအကုန်လုံးကသစ္စာဝါစာသဘောမျိုး သစ္စာဘောဇာဖြစ်ရတင်တင်မှုပွေလေးနဲ့လိန်ပြောနေမကောင်းဘူးပေါ့ချစ်ခင်ဝစကားတွေပြောပြီးလိန်ပြောနေမကောင်းဘူးပေါ့တရားသဘောအနေနဲ့မတရားတာတွေကိုတရားလိုလိန်ပြောနေမကောင်းဘူးပေါ့အကုန်လုံးကဘယ်ထဲဝင်သစ္စာဝါစာမမရဏပြောမယ်ညွန်းညွန်းညံ့ညံ့ပြောမယ်ချစ်ခင်ဝစကားတွေဒုနဲ့ဒုပြည်ပြရစကားတွေပြောမယ်ကြောင်းအကျိုးစီနှိမ့်ရှိတယ် တရားတွေနှစ်သာရရှိတဲ့စကားတွေအကုန်လုံးကမှန်မှန်ကန်ကန်ဖြစ်ရမယ်အကျိုးလည်းရှိရမယ်ဒါဒုက္ကတဂုံလုံးမှန်လည်းမှန်ရမယ်ကျိုးလည်းရှိရမယ်သစ္စာဝါစာကိုချဲ့လိုက်အဲ့ဒါကဒုက္ကတော့မှန်ကန်ကောင်းမှပြီးတော့အကျိုးရှိသောစကားကိုပြောဆိုတော်မူပါသောမြတ်စွာဘုရား မှန်လည်းမှန်အကျိုးလည်းရှိတဲ့စကားကိုပြောတယ်မှန်တော့မှန်တယ်အကျိုးမရှိတဲ့စကားမပြောကျိုးတော့ရှိတယ်မှားနေတဲ့စကားလည်းပြောမှန်လည်းမှန်ရမယ်အကျိုးလည်းရှိမှန်ကန်ပြီးတော့အကျိုးရှိတဲ့စကားကိုပြောဆိုတော်မူသောမြတ်စွာဘုရားဒီဝါစာနေရာမှာလည်းဒီတိုင်းပေါ့ရတာတိုင်းမှာကောင်းမြတ်ဆုံးမှာမှန်ကန်တဲ့စကားဆိုတာ ချဲတယ်အဲ့ဒါပါတယ်မှန်ကန်တဲ့စကားနောက်ကအကျိုးလည်းရှိတဲ့စကားပေါ့အရေးကြီးတယ်နော်ယောဂီမှန်ပါပါဗျာမှန်လည်းမှန်ရမယ်ကျိုးလည်းရှိရမှာပါဗျာဟောအဲ့ဒါဆိုရင်အရာတော်ထဲမှာအကောင်းဆုံးရတာပဲပြောတဲ့စကားမှန်လည်းမှန်မယ်ကျိုးလည်းရှိရအဲ့ဒါဆိုလို့ရှိရင်ရတာထဲမှာအကောင်းဆုံးရတာပဲတဲ့ ပညာစီဝေဇီဝိတံပညာစီဝေဇီဝိတမာဟုတိထံပညာစီဝေတမ္မာပฏิပတ်အချင်းမြတ်ဖြင့်မပြပွားထွေးပညာဖြင့်ပြီးစီလျက်ဇီဝိတံတရှင်သောတရှင်ခြင်းမျိုးကိုတိထံချီးမွမ်းအမြတ်သောတရှင်ခြင်းဟူ၍အာဟုဘုရားမြတ်စွာသူတော်စွာတို့ ကောင်းစွာမဲ့တွေ့ဆိုအပ်ပါပေတည်းတမ္မာပฏิပတ်အကျင့်မြတ်ဖြင့်မပြပွားထွေပညာဖြင့်ပြီးစီဖြင့်မင်းတော်ဆရာတော်ဘုရားကြီးဆက်ဆိုတာအတိတ်ပဲအနဲ့ပေးတာလေသိကောင်းတာပါဠိလေးကျွမ်းကြည့်ပညာဖြင့်အသက်မွေးတယ်ဆိုရင်လည်းပြီးတာပဲတူတူလေးပညာစီဝေဇီဝိတပညာဖြင့်အသက်ရှင်ရင်ဒီကောင်းပြီဆိုမပြည့်စုံပညာကလင်ကတိပညာတွေအများကြီးရှိတယ်လောကမှာ ကလေးကြက်တွေဒီများမတရားလုပ်တဲ့ပညာတွေအင်းအများကြီးပဲအများကြီးပဲမမလေးကောင်းတယ်လို့လို့နဲ့ဒုက္ခပဲလို့ပညာတွေအများကြီးပဲလောလောဆယ်တော့ဘုံဘွေကောင်းရင်ကောင်းမှာပါတော့မတေဟုတ်ရောက်ပါအများကြီးအဲတော့တမ္မာပฏิပတ်အကျင့်မြတ်ဖြင့်မပြပွားထူပညာဖြင့်ပြီးစီလေတမ္မာအာဟုကဟုတ်လားအဲနောက်ပြီးတော့လောကီလောကုတ္တရာ လောကီကတော့တမအာဇီဝပေါ့ဗျာလောကုတ္တရာကဘာနဲ့ဆိုင်လဲဆိုတော့တတ်တာရေသီလရေစာကရေပညာအဲ့ဒီမျိုးပေါင်းစပ်လိုက်ပညာနောက်ဆုံးမှာပါတယ်တတ်တာသီလစာကပညာတတ်တာသီလစာကဟာပညာတဲ့ဝင်သွားတယ်ပညာဘာပညာလဲတရားလဲပါတယ်သီလလဲပါတယ်စာကလဲပါတယ် အဲ့ဒီ၄မျိုးအဲ့ဒီ၃မျိုးစလုံးပါတဲ့ပညာသီလမဲ့နေမယ်ဒုက္ခိယဖြစ်နေမယ်အဲ့ဒီပညာကလိကจิตပညာမကောင်းတဲ့ပညာအဲ့ဒီပညာကိုပြောတာပေါ့အဲ့ဒီပညာနဲ့အတ္တမို့ပြောတာပေါ့တဏှာလည်းပါရမယ်သီလလည်းပါရမယ်စာနာလည်းပါရမယ်အဲ့ဒီပညာမျိုးနောက်တနည်းအားဖြင့်ပြောလို့ရှိရင်ဒီပညာဟာ တန္တရာကျင်လေတဲ့အခါမှာရှင်ရဲလည်းကင်းရမယ်ငရဲလည်းကင်းရရှင်ရဲနဲ့ငရဲကင်းနိုင်သောပညာမျိုးဒါအတူတူပေါ့ရှင်ရဲနဲ့ငရဲကင်းနိုင်တဲ့ပညာမျိုးပြည့်ကင်းတဲ့ပညာပေါ့ဗျာဒီများတဲ့တတ်ဖို့ပညာတွေရှိရတယ်။များတွေတရားလို့ဖို့ပညာတွေလောကမှာအများကြီးရှိကြတယ်လည်းလုံးမရဘူး တပ်ဖြန်နေရတယ်မတရားလုပ်နေကြတယ်များလေတခါလေပျက်စီးအောင်လုပ်တဲ့ပညာတွေဟာအများကြီးပဲအဲ့ပညာမျိုးကိုဆိုလိုတာမဟုတ်ဘူးတရားလည်းပါတယ်သီလလည်းပါတယ်စာနာလည်းပါတယ်တနည်းအားဖြင့်ဆင်းရဲနဲ့မရဲကင်းနေနိုင်တဲ့ပညာမျိုးအတူတူပါပဲပြောရဟလားအဲဒါစာအုပ်ထဲမှာမပါဘူးလို့ပြောချက်ပြောတာနော် ဆင်းရဲနဲ့မရဲကင်းတယ်ဆင်းရဲကင်းတယ်ဆိုရရဒါနစာကပါသွားပြီဟုတ်တယ်မလားမရဲကင်းတယ်ဆိုရရသီလတို့တရားတို့ပါဝင်တယ်ရောအဲဆင်းရဲနဲ့မရဲကင်းစီတော့ပညာမျိုးအဲ့ဒီပညာမျိုးနဲ့အသက်မွေးတာဟာချီးမွမ်းအမြတ်သောအသက်မွေးခြင်းပဲယောဂီတို့အခုဗာပညာနဲ့အသက်မွေး ဝိပဿနာဉာဏ်ပညာနဲ့တမွေးနေမလားလို့ကိုတမွေးတာကိုမေ့သာသနာ့ဘောင်ဝင်နေဝိပဿနာဉာဏ်ပညာရတာပေါ့ဒီတိုင်းမျိုးရိုးရိုးနဲ့ချင်းပုံရတာများတယ်ယောဂဝိပဿနာတရားနာလားဝိပဿနာအားထုတ်လားဝိပဿနာတရားနာလားဝိပဿနာအားထုတ်လားယောဂီတို့ဆွမ်းစားနေတာယောဂီတို့အသက်ရှင်တာဘာပညာနဲ့အသက်ရှင်ဝိပဿနာပညာနဲ့လောဘုဒ္ဓလည်းယောဂီတစ်ထံချီးမွမ်းအမြတ်တော် အဲအသက်ရှင်နေမယ်တဲ့ပညာဇီဝင်ဇီဝိတံသမ္မာပฏิပတ်အကျင့်မြတ်ဖြင့်မပြတ်ပွားထွေမပြတ်ပွားထွေယောဂီတို့သိကြတာဟုတ်လားမပြတ်ပွားထွေယောဂီတို့မပြတ်ပွားတယ်ဒီနေ့မှမလို့ဘူးလေအဲသမ္မာပฏิပတ်အကျင့်မြတ်ဖြင့်မပြတ်ပွားထွေပညာဖြင့်ပြီးစီလေဝိပဿနာဉာဏ်ပညာနဲ့အာထုံနေတာဝိပဿနာဉာဏ်ပညာနဲ့အမြဲတမ်းပဲဟာလို့လို့ ပါရလာလာနေတဲ့ထိုင်နေစားတာတော့တာကုံမှုဝိပဿနာဉာဏ်ဉာဏ်နဲ့ပြီးစီတာဟုတ်တယ်မလားအပြတ်တော်ထွေပညာဖြင့်ပြီးသေးလျက်အသက်ရှင်သောအသက်ရှင်ရင်းမျိုးကိုတော့ဘုဒ္ဓံဝိပဿနာပွားပြီးအသက်ရှင်တာအမတန်ဘုဒ္ဓံနော်ရောဘုရားအေးအမတန်ဘုဒ္ဓံနဲ့ဘုရားခိုးရောဟိုသွားတိသွားရောဘုဒ္ဓံတော့ဟုတ်နော်အခုရောရတယ်နည်းနည်းပါးပါး ။ဘာပဲဆက်တာရတာနဲ့ခရီးပေါင်းများစွာရတာနဲ့တူပါ့။တူပါဘူး။အဲအချိန်ပြောပြီးဒီတိုင်းပြောလို့နေတာဘာပဲဆက်ပြောရဘုရားသင်္ကန်းမို့ထားတော့ကုသိုလ်ရတာပေါ့ဗျာ။အဲ့ဒါဘာပဲဆက်ပြောရ။ဝိပဿနာတရားအမြဲတမ်းအားထုတ်နေခရီးပေါင်းများစွာမယိမတွက်နိုင်အောင်ရတယ်။ခရီးပေါင်းများစွာရတယ်ရောရ။အဲဒီချက်စဉ်းစားကြည့်ပြန်ပါဘယ်လိုရမလဲ။ ယောဂီတို့ကိုယ်တိုင်ဝိပဿနာဉာဏ်ပညာရှိတော့သူများကိုပြန်ပြောပြလို့မရဘူးလားမရပါဘူးခင်ဗျာဝိပဿနာငါးပါးဘုမှမလုပ်လို့ပြောပြောနိုင်ပါဘူးမပြောနိုင်ပါဘူးခင်ဗျာဘုမှမလုပ်ဘယ်လိုပြောလဲယောဂီတို့ကိုယ်တိုင်လုပ်တာတော့ပြန်ပြောနိုင်တယ်ပြန်ပြောနိုင်လို့ဒါနမှာဘယ်ဒါနအများဆုံးလဲဓမ္မဒါနပါဘုရားဓမ္မဒါနဘာမှလက်လက်ပါမျောလို့ပြောတာမဟုတ် တကယ်ကိုပဲချမ်းသာစေခြင်းနဲ့စေတနာနဲ့ပြောတာလေဘယ်လေးပါးမှလွတ်ပါသေးတန်တရာလျှောက်တန်တရာလျှောက်ကြီးပွားချမ်းသာပါစေမြင်မြန်ဆန်ဆန်နိဗ္ဗာန်ရောက်ပါစေတေချာပြေးမှာပေါ်တာနော်ဘယ်လိုလဲတို့အကုန်လုံးလည်းသုံးပေါ်ခြင်းမှာနေထိုင်ကောင်းတဲ့လူရှိလားရှိပါတယ်ခင်ဗျာကိုကျင်းစာရည်တိုင်းတို့ဒီခန္ဓာကြီးရဲ့ဒုက္ခပြေးနေတာလေမှန်ပါပါခင်ဗျာ ထိုင်လို့မရထားလို့မရအစားကျင်တာစားလို့မရကိုယ်တိုင်မခံစားရကိုကြီးမစားရအဉာဏ်ပညာနဲ့ကိုယ်တိုင်ခံစားရတကယ်တော့ဝင်ကြည့်ဘလို့ဒုက္ခများလဲဟာလားကြောက်ကရှိနေရတဲ့ပုဂ္ဂိုလ်ခဏခဏကြောက်ကသွားစီရတယ်ပရမတော့သုံးလာတဲ့အခါနောက်ပြန်နှစ်လတဲ့အခါနောက်ပြန်တစ်လတဲ့အခါနောက်ပြန်ညမရတော့သွားတော့အဲ့ဒါ ဘာပဲဖြစ်ဖြစ်ကလောကဝေဒနာဖြစ်လာပြီဆိုစိတ်ထဲမှာပူပန်းနေရရှိတယ်လဲစားရှိတယ်လဲလဲဘလို့လို့လို့နှိမ့်ဆက်နေတာပဲလေပါရတာခန္ဓာပါဗျာအေးခန္ဓာပါကြောင့်ရပါကဲခန္ဓာပါကြောင့်လည်းအရင်စစ်ပြောလို့ရှိရင်ကိလေသာမကုန်လေလို့မလားလို့ ဒီပဋိစ္စသမုပ္ပါဒ်အနေနဲ့ပြောရင်ကံကြောင့်ပေါ့ဗျာတို့အတူတူပြောလို့ရှိရင်ကိလေသာတွေပုံလေးလို့လေကိလေသာတွေတောင်းမြန်လို့ပေါ့ဗျာဒုဒုဘောဟောတဲ့ဘောနာတဲ့ကိလေသာတွေတောင်းမြန်လို့ဒုက္ခရောက်မဲ့ခန္ဓာကြီးရမှာပေါ့ဗျာဟာခန္ဓာကြီးရတော့မြင့်မြင့်ဆင်းရဲတယ်ဇာဝမေရဆင်းရဲတဲ့တမျိုးဟာနောက်ကအသက်အရွယ်ကြီးလို့ကိုယ်တော်နှိမ့်ဆက်တာအနာယောဂတရားနှိမ့်ဆက်တာမျိုး အဲ့တော့တော့ဖြစ်တာတေဟတယ်ပဲတေတာလည်းမဟုတ်ဘူးဟုတ်တော့မလားအဲ့တော့ဖြစ်တယ်ဆန္ဒမြဲတေလိုက်ပါလားဘုသေခြင်းနဲ့တေလို့ရတယ်မရပါဘူးခင်ဗျာနေခြင်းနဲ့လည်းနေလို့မရအခုဆိုလို့မယ်ငယ်သေးတာပဲဆိုရရတယ်မရပါဘူးခင်ဗျာအဲ့တော့ကြောက်ဖို့မအောင်ပါလေကြောက်ဖို့ပါပါအဲတရားမှန်နဲ့ဒီမကြောက်နဲ့နော်ရောရအပြင်ရောက်တဲ့အခါမှာလည်းကြောက်ပါနောက်အိပ်ရတဲ့ဝင်တဲ့အခါမှာလည်း တရားတွေမှာလည်းခံမှာကြောက်ရတယ်တဲ့ကြောက်တယ်ပြည်ထဲမှာလူတွေရှိတယ်လည်းမကြောက်ဘူးဉာဏ်ပညာနဲ့ကြောက်ဖို့ပြောတာမှန်ပါဗျာဉာဏ်ပညာနဲ့ဒီယောဂီတွေဘယ်တည်းမှမကြောက်ဘူးဉာဏ်ပညာနဲ့ကြောက်ဖို့ငါတို့ကိလေသာမကင်းတဲ့ဒီဒုက္ခခန္ဓာကြီးရအောင်မယ်ခန္ဓာကြီးကဒုက္ခမျိုးမျိုးပဲလေမှန်ပါဗျာအင်းအိမ်အောင်ကြတဲ့ဒီမှာဒုက္ခပဲအိမ်အောင်ရှိတဲ့လူတွေဒုက္ခပဲ သာသနာတော်ဝင်နေလည်းပဲမှန်ပါပါဗျာဒီတဏှာကြီးကနှိမ့်ဆက်တယ်ဟိုယောဂဖြစ်တယ်ဒီယောဂဖြစ်တယ်အာဟိုလိုကုလိုက်ဒီလိုကုလိုက်မချိမဆခံစားရတာနော်ရောရမပေါ့နဲ့မပေါ့နဲ့ရောရအဉာဏ်ပညာပဲရောရဒါကြောင့်ဒီလမ်းကြောင့်ပြနေတိုင်းနေတိုင်းပညာဉာဏ်နဲ့မပြတ်ပစ္စဝကိတ္တဗံဆင်ញံအားကြီးဆိုတာဘာလဲဆင်ញံရပါလဲဘုရား ရှုမှတ်နိုင်အဲ့ဒါဆင်ញင်ပါတဲ့တွေးပြီးကြောက်တယ်တွေးပြီးကြောက်တဲ့သူကညာဘက်အထုတ်ဖြစ်တာဘာမှကြောက်ရမရှိတဲ့သူကတော့အိပ်ပင်အိပ်ချင်အိပ်ပင်အိပ်ဒီလိုလက်ထားအိပ်မိုးလင်းလည်းအိပ်အဲ့ဒါဒီကြောက်တဲ့စိတ်ကိုငိုထားလိုက်သန္တရာကြီးကကြောက်စရာပဲမလွဲတာမချောင်တာလို့အိတ်ချင်လို့အိတ်တဲ့ထားတရင်တို့ရထုတ်ပါတရင်တို့ဆိုရင်လမ်းပါပဲမလမ်းသေးဘူးလားမလမ်းသေးဘူး 9နာရီလောက်မှလာတယ်တင်းနိုးတယ်ဆိုအေးလိုက်မနဲ့ညအေးလိုက်အိပ်ပြီးတဲ့ခါကျတင်းနိုးပြီးတစ်ခေါင်းလုံးနိုးတယ်ပဲထားပါတော့အဲ့အချိန်ဆိုကိုယ်စိတ်ကဟာသန္တနာကြီးကကြောက်စရာပဲဆိုရင်အာမထုတ်ဖဲဘူးမနေနိုင်ဒီထဲမှာအာထုတ်ဖဲလို့ပါတယ်ခေါ်ခေါ်တဲ့လူတွေပါတော့ပဲဟုတ်တယ်မလားခေါ်တဲ့လူနဲ့အာထုတ်တဲ့လူဘယ်ဟာများအဲ့ဆရာလေးတွေပြောတာများမှာပေါ့အဲ့ဒါဘာဖြစ်လို့လဲဆိုတော့ သန္တရာကြီးကိုမကြောက်ဘူးတန္တရာရဲ့ကျင်လဲနေတည်ကျင်နဲ့တည်လို့မရတည်ကျင်နဲ့တည်လို့ရငါကြောက်စရာကဲမင်းတော့ဖြစ်တာတေဟတေဟမတည်ဘူးပြောတယ်ကဲမတည်မချင်းခံနေရတော့ဒုက္ခပြေတဲ့ခန္ဓာကြီးဟာလားအဲကုသိုလ်လို့ဖို့နေကြပါသေးတယ်ဆိုလည်းမရဘူးတေတေဖို့အချိန်ရှိရင်လည်းဆွမ်းစားနေတယ်လည်းတည်ရင်တည်ရတယ်ရေချိုးရတယ်လည်းပဲတည်ပါဘူးအဲတည်နေတာပဲ လမ်းသွားရတဲ့လည်းပဲဘာသူကြတော့မခံတခါတည်းနဲ့အကြာကြီးမခံတာခဏသေးပါလေရောအဲ့နေနဲ့လည်းသေးသေးတာပဲအနတ္တဆိုးမရဘူးနော်အေးအဲ့ဒါသေချာတွေးကြည့်ရေရှိခံရရင်တရားနဲ့ရှင်းနေတော်သေးတာတရားမပါလို့ရှင်းတော့ကြောက်เสียရည်တယ်ရုပ်တိုင်းနဲ့သိရင်လည်းပဲဒီမှာတရားတွေပွားလို့တရားရလို့သိတော်သေးတာဘာမှတရားမရဘဲနဲ့ ရုပ်တိုင်းနဲ့သိသွားဘာတရားမှမပါဘူးဆိုရင်လည်းကြောက်ဖို့ကောင်းတာကြောက်ဖို့ကောင်းပါဘူးဗျာတန်ត្រာရဲ့ဘေးကိုတွေးပြီးကြောက်တဲ့သူဟာပညာဇီဝဉာဏ်ပညာနဲ့အသက်မွေးတယ်သမစ္စာနဲ့စာတိုင်းကုသိုလ်ရတဏှိကုံနဲ့တဏှိကုံနဲ့ကုသိုလ်အများကြီးရဒါနဲ့အသက်မွေးလို့ဉာဏ်ပညာနဲ့အသက်မွေးတဲ့လူကအချိန်တိုင်းအချိန်တိုင်း ရက်တိုင်းရက်တိုင်းလတိုင်းလတိုင်းကုသိုလ်တွေအများကြီးရတယ်။သေနေသေနေတဲ့အချိန်တွေဥချက်ချက်ပဲတည်တည်ကြောက်တယ်။မကုသိုလ်တွေကိုလုပ်ခါတာအများကြီးနေတယ်။လက်ပြီး၆ရက်ကဒါလေးတွေဆံမရလို့ဓမ္မပြီမသွားနိုင်ဘူးလက်ပြီးတော့ဒါလေးတွေလက်ပြရအောင်လည်းမဲ့ဒီဖို့ရအောင်ပါ။အားကြောက်ဆိုင်။ဒီနေ့ရောဘောဆန်းဆန်းနေတဲ့ပုဂ္ဂိုလ်ကတော့ချမ်းသာလို့မှုရတဲ့မှာပဲတည်တည်တိုက်ကြီးပေါ်မှာပဲတည်တည်နန်းတော်ကြီးပေါ်မှာပဲတည်တည် သူသွားမယ်နဲ့အပယ်လေးပါးဆိုတော့တော့မပေါင်းဘူး။အေးအဲ့ဒါနဲ့ကျွန်တော်တို့အရေးကြီးပါလေ။ဉာဏ်ပညာနဲ့ကျွန်တော်တို့အရေးကြီးပါလေ။ဉာဏ်ပညာပညာစီဝင်စီဝိတံသမပฏิပါအကျင့်ရဖြင့်မပြတ်ပွားထွေးပညာဖြင့်ပြီးသေးလျက်အသက်ရှင်သောအသက်ရှင်ခြင်းမျိုးကိုတည်ထချီးမွားအမြတ်ဆုံးဟု၏ အာဟုဘုရားမြတ်စွာအရိယာတို့ငြိမ်းချမ်းတန်ချုံမိတ်ဆိုတော်မူအပ်ပါ၏ပညာနဲ့အတ္တမူတာမြတ်တယ်ရွှေမွေတွေပေါ်တာကိုမြတ်တယ်လို့ပြောတာမဟုတ်ဘူး။ဒါလူဌာနန္တရာတွေကြီးလို့မြတ်တယ်လို့ပြောတာမဟုတ်ဘူး။ရွှေမျိုးတွေများလို့မြတ်တယ်ပြောတာမဟုတ်ဘူး။ချောလူလာလို့မြတ်တာလည်းမဟုတ်ဘူး။ဘာဖြစ်လို့မြတ်လဲ။ဒီတရားကြရောရုံနှလုံးသွင်းအောင် လောကနှလုံးသွင်းမှသွားဒုဘဝပဲကြရအောင်ဒီဘဝကပဲကြမကြရဟုတ်ပညာနဲ့တို့အတ္တမိုးတော့မယ်လေအဲမတရားတဲ့ဖြစ်အတ္တမမိုးတရားတဲ့ဖြစ်အတ္တမိုးတရားတဲ့ဖြစ်ကိုယ်အသက်ရှင်နေတာဉာဏ်ပညာနဲ့ဉာဏ်ပညာနဲ့လည်းပြောလိုက်ပါလေပါမယ် ပါတယ်ဆိုရရကောင်းမြတ်နေပြီကုသိုလ်တွေအများကြီးရသီလပါတယ်ဆိုရရအမတန်ဖို့တန်တယ်စာကဒါနတွေပါတာဟာဖြစ်နေရဘဝရိက္ခာတို့ကတော့အကြီးကျယ်ပညာမာမကြောင်းကျိုးကောင်းဆိုကိုသိတယ်ဉာဏ်ပညာယုံနာကြောင်းကျိုးလိစ္ဆာဒုက္ခအနတ္တတိအဲ့ဒီဉာဏ်ပညာနဲ့တရားတွေပဲလည်းလည်းလောဘမှာပဲလာလာသာလည်းပဲလောဘမှာပဲ ဘာပဲလို့လို့ဉာဏ်ပညာနဲ့အတက်မွေးတယ်ဉာဏ်ပညာရှိတဲ့အခါကျတော့အာဟုတုဒုစရိုက်တယ်အာဟုတုဒုစရိုက်တယ်မလို့အာဟုတုဒုစရိုက်နဲ့လည်းထမင်းမစားကုသိုလ်ကောင်းမှုနဲ့ပဲထမင်းစားတယ်တမအာဇီဝတယ်လောစားနေစားတဲ့ကုသိုလ်တွေမရဘူးလားရောမရပါဘူးအချိန်ကုန်တိုင်းကုန်တိုင်းကုသိုလ်တွေမရဘူးလားမရပါဘူးအမတမအာဇီဝနဲ့မိစ္ဆာအာဇီဝနဲ့အသက်မွေးမယ် ထမင်းစားတိုင်းစားတိုင်းစားတိုင်းဘယ်အတွက်နေသွားလဲဘယ်လိုထမင်းစားတာအခုဆိုတော့ထမင်းစားတာဟုတ်လားဟုတ်တယ်မလားအခုဆိုထမင်းစားတာဘယ်ရလူတွေဘယ်လောက်ပြောပြောနားမလို့ဟေးဘုခုနေတော့နားမလို့ဒဲဝရောက်တော့မှသိမားလေခြင်းမရတော့ဟိုထမင်းစားတဲ့ဟာပဲဗျာဘာနဲ့စားစားစင်ကြယ်ဖို့အရေးကြီးတယ်နော်ယောမစင်မကြယ်နဲ့စားရတယ်ဆိုရင်ကိုယ်လည်းအပြည့်ရှိမိသားစုလည်းအပြည့်ရှိအကုန်ပြည့်ရှိတယ်အကုန်ကောင်း လူဘဝခဏလေးနေရတယ်ရောက်ရမရဲသက်တွေမှားမိသေးလားဇတုမဟာရဲ့နတ်ပြည်ဟာလူပြည်ကအနှစ်90မှာဇတုမဟာရဲ့နတ်ပြည်မှာတည့်ရက်အဲ့ဒီပေါင်း30ကိုတလအဲ့ဒါပေါင်း12လကိုတနှစ်အဲ့ဒီနှစ်ပေါင်း900လူပြည်ကနှစ်ဘလောက်ရှိလဲနှစ်9တန်းအဲ့ဒီနှစ်9တန်းတိတ်တုံးရဲ့မှာတည့်ရက်ပဲရှိတယ် စေတဝနာနဲ့ဘယ်နည်းလဲစားစားမကောင်းတဲ့အကုသိုလ်နဲ့စားရတာတေချာတွေ့ကြည့်အမှန်တရားကိုမကောင်းဘူးလားမကောင်းပါဘူးခင်ဗျာနှစ်တရားပဲကောင်းကောင်းမွန်မွန်နေရတယ်ဒါပါအဲ့ဒီအာဟုသူတွေအများကြီးနဲ့မရဲကြသွားပြီဆိုသွားပါလေရောဗျာကြောက်ခဲရင်ကြနှစ်ပေါင်း၉သန်းမှတည့်ရဆိုတော့ဒီမှာစားရတော့တာနှစ်တရားဘာမှမပြောပါဘူးဟုတ်တယ်မလားမှန်ပါဗျာဘုမတည့်ရမှာနှစ်ပေါင်း၉သန်းဆိုတော့မိဒီလောက်ခွေးတွေကကဓာတွေနဲ့ခုတ် နှစ်ပေါင်း9လမ်းခံတွေ့ကြရောစာတော်ရတယ်နဲ့ကာမိရဲ့မကာမိပါဘူးဗျာအေးအဲ့ဒါဘုရားပွင့်လို့သိရတာပေါ့ဗျာဘုရားသာမပွင့်သိပါမသိပါဘူးဗျာဘာမပွင့်ကိုမျက်စိရှိမြင်လာတော့ဟာသူတို့ချမ်းသာချမ်းသာတဲ့အခါကျတော့ချင်းချင်းပေါ်ပေါ်နေနေနဲ့ကွာချမ်းသာဖို့ပဲရည်ကြည်တယ်ရဖို့ပဲရည်ကြည်တယ်ဘာမှတမန်တွေကိုလျှောက်ပြောနေနဲ့ကိုရှိမှကိုစားတယ်တဆိုထိုးတွေလျှောက်လို့နောက်ကျတော့တေဝတွေရောက် အဲ့လိုပဲသူဖြစ်ခဲ့တာရည်တက်နိုင်မှာရည်တက်နိုင်ပါဘူးအေးအခုတရားလိလာတဲ့အပိုင်းအောင်နေပြီးရောဟာလားဟာကြာကြာနာရင်နဲ့ရောက်ပါဠိလိုမတတ်တော့လဲအင်္ဂလိပ်လိုမတတ်တော့လဲပဲမြန်မာလိုပေါ့ဗျာဒါကြတဲ့ဒုက္ခပင်မဲ့ဟာတွေအပိုင်ပြထားမယ်ဟာလားဟေးဒါနဲ့ခြားနေပဲစားတာမတရားတော့အာကိုအင်တော်ပြုကျင်တယ်မပြုအောင်ကိုမဆင်းရဲလို့ဘယ်လိုမှမယုံနေ နေနေပြီးဟိုကတယောက်တည်းပဲနေသေးသေးအားလို့ဆိုတော့မလုပ်နိုင်ဟုတ်တယ်မလားဘာလို့လဲဆိုတော့အားလို့လုံးလို့ချမ်းသာခဏလေးချမ်းသာတယ်လေအလွန်တရာနေရဘလားနေတရားဘောဗျာအလွန်တရာဟုတ်တယ်မလားသွားခံရမှာကရေတွက်နိုင်မှာမရှိပါဘူးဗျာနေကိုးစားမှတည်းအဲ့ဒီအပေါင်း30တလားအဲ့ဒီအပေါင်း30လောက်တည်းအဲ့ဒီပေါင်း900ခါကဲ ရတတ်နိုင်မှာမလားရောရတတ်နိုင်ပါဘူး။အေးသိချာတွေးပါတို့ဝိပဿနာယောဂီတွေဆိုတာဘာပြထားမှာလဲ။ဉာဏ်ပညာပြထားပါဗျာ။အဲ့ဒီဉာဏ်ပညာရှိမှပယ်တဲ့ပယ်တတ်တာလေဝေးဝေးဆောင်တယ်။ဘယ်သူဘာပြောဘယ်လိုပါတော့အင်္ဂလိပ်လိုပြောပြောပါလို့ဘာလို့ပြောဘာဘာတာနဲ့ပြောပြောဖဲ့မလုံးနိုင်မှာရတယ်။မနာမလို့တဲဟုတ်ကြောက်ရလို့ကြဘာလို့မလုံးနိုင်ဘူး။တက်ပြတ်သားလားကိုငင်းနိုင် သိထားတာဘုရားကျေးဇူးဟုတ်တော့မလားမသိရင်တို့လည်းလုံးဖြစ်မှာဘာလို့ဆိုတော့လူဟာကာမဂုဏ်မမောတဲ့တတ္တဝါမလားရဲ့အာဒါလုံးမှာပတ်ဆိုင်ပတ်ဆိုင်ရမှာကာမဂုဏ်ခံစားရမှာဘူးရဲ့အလကားခံစားရတာမဟုတ်ဘူးလေအဲ့တော့ကာမဂုဏ်ခံစားဖို့အတွက်လုံးမှာပဲတူတူကိုကိုပဲဘယ်လိုပဲဖြစ်ဖြစ်သိမှမသိတာသိရင်လုံးပါမလားရောဟေးအဲ့ဒါအခုသိအောင်ပြောရလို့ဆရာမ တရားအားထုတ်နေတာတရားနာလို့သိတာတဲ့အားထုတ်တာကိုသိတယ်ရောရမနာဆိုတဲ့သဘောမဟုတ်တရားနာတော့သိသွားပြီဆိုတော့အဲ့သိသွားတဲ့သိကမခိုင်မဲသေးဘူးပြောရင်ပြောသူလျှောက်ပြောနာဝါဟုတ်ချင်မဟုတ်မှာပါတယ်လို့ဖြစ်တယ်တရားထိုင်တော့မှဟုတ်ပါလားလို့ပေါ်လာကိုလှုပ်ထားတဲ့အာဟုတုတွေကတရားထိုင်တော့တစ်ခါလေးပေါ်ဘူးလားပေါ်ပါတယ်ခင်ဗျာ တတဘာတို့ခဲနဲ့ပေါက်ထားတယ်ခြေတော်ကျိုးအောင်လက်ကျိုးအောင်တရားထိုင်နာပြီးအဲခြေတော်ကအမလီသူများတော့ပိုးနာတယ်တခါတည်းကျိုးမတက်ခံတာသူများတွေတော့မခံတာပေါ့ငါကြမှာဘယ်ဟုတ်လဲအာဟုသူကိုလို့ထားတာပေါ့ဟုတ်တယ်မလားပြောလို့လည်းပေါ်တော့သဘောပေါက်တယ်မလားဟမ်ဟုတ်ပါသူများဘုကအတင်းအဖြစ်နေပြောရမသိခင်တော့မသိခင်တော့ပေါ့ဗျာ ကိုယ်လည်းတရားအထုတ်တော့ကိုယ်ဟိုလူကမကောင်းဘူးဒီလူကမကောင်းဘူးဟိုလူကအတင်းပြောဒီလူကအတင်းပြောအဲ့ဒါမကြုံအောင်လားကြုံအောင်ပါဗျာကိုယ်ကကောင်းကောင်းနေတာလေကိုယ်ကကောင်းကောင်းနေကိုယ်ကလည်းတက်တက်မုံဟိုလူကမုံဒီလူကမုံဟိုလူကအပြည့်ပြောအသက်လွတ်ခံနေရတယ်တရားဓမ္မဆိုဘုကျွေးဆနေရတာလေပြောရမှန်ပါဗျာဟိုမသိခင်တော့တတ္တဝါလေးတွေကိုမိတဲ့ပိတ်ထဲမသိခင်တော့မသိခင်တော့ခဏလုံးလေးတွေဘာလေးတွေမြို့တွေပြည့်ထဲ ဒါကြတော့ဆင်စားမသိခင်တော့ပြောပါတယ်ငါးလေးတွေလည်းဒီလိုပဲအပနော်လေးတွေပါလေးတွေဆိုမိခဲ့တဲ့ပြစ်ထက်ဖလပ်ဖလပ်ဖလပ်ဖလပ်နဲ့အမေကြည့်တော့တော့သူများဒုက္ခရောက်တော့ကြည့်ကောင်းဟဟလားအဲနောက်ပြီးတော့ချက်သွားတော့ယူစားတယောက်နဲ့တယောက်မတူဘူးပေါ့ဗျာအမျိုးမျိုးပဲလုပ်ခဲ့ရဟဟလားကိုတရားထိုင်တော့ပုံလားအမလေးမိတွေနဲ့ရှို့တယ်ပဲအမလေးငရဲပြီးတော့ရှင်လက်လက်ရောက်တယ်တကယ်အားထုတ်တဲ့ပုဂ္ဂိုလ်တွေပြောတာ အာဂလံဘာဂလံအာလူသမားတွေပြောတာမဟုတ်ဘူးအာလူသမားတော့ဘာမှမသိပါဘူးဒေချာတယ်အာလူလို့ရှိရင်တကယ်မသိတာဘုလို့ထားတဲ့အာလူတွေတခါနဲ့ဖြာပေါ်မှာခမ်းတာအမလေးမိနဲ့မြိုက်တော့မလေးမလေးအမလေးပူရတာပူရတာတခါနဲ့ဟာမိဟိုးဟိုးတော့ကိုသူများလုပ်ခဲ့တာချက်ချက်ပေါ်တာဟာအဲသူများရိုက်ကနှက်ခဲ့ရတဲ့တခါဟိုကအောင်ဒီကအောင်ခါကနာဘာမှလေးလေးပင်ပင်ထားတာလည်းမဟုတ်တရားထိုင်နေတာ ဘာမှလေးလေးပြန်ထားတာအဲ့ဒါခါကြီးကနာခါကြီးကမလေးဟိုဘက်လှဲလို့မြတ်တစ်ဘက်လှဲလို့မြတ်တရားအာမထုတ်တယ်တော့ဖြစ်ပါဘူးပေါ့ပေါ့ဆိုပေါ့ပေါ့ပါပါတရားတိုင်ကားပါပဲယောဂါတွေထူလိုက်တာဟိုယောဂါဖြစ်ဒီယောဂါဖြစ်တရားနဲ့မတည့်တာမဟုတ်ဘူးတရားပြတာနော်မှန်ပါဗျာရောရောကိုယ်တိုင်ကြုံမှုပင်နဲ့မှတ်တမဲ့ဖြစ်နေပါလားရောရောကိုယ်ကိုယ်တိုင်ကြုံမှုတာဟာလည်းပြရတယ်လက်ကြီးကတော့ပြုတ်ကြတော့ ဟာတဲ့တေတော်တွေလောင်လာများဆိုတော့အရေကုန်တွေတခါလေးရှုပ်တော့ပြီးတော့တကယ်လောင်ကုန်လာအောင်မရဘူး။ပုံမှန်တိကေတော့အကောင်လေးတွေကိုမိရှုပ်ခဲ့တာလေ။မှန်ပါဗျာ။နဲ့တွေကိုပြစ်ခဲ့တယ်လေးကွာနဲ့နဲ့တွေများကြာသွားဝင်းတာအဲ့မြတ်ပဲဖောက်ဆိုကြာသွားမလေးကိုကိုသဘောကျတော့တဲ့တာ။အဲတရားလဲထိုင်ရောပေါ်ရောတရားတော့တခါလဲအောင်တက်လာလိုက်။အာတော့ထုတ်အောင်လာလိုက်ပါအသက်တောင်ရှူလို့မရအောင်ဖြစ်လိုက်။ ဖြစ်နေတဲ့ခါလဲခေါင်းနဲ့မူးလိုက်အမရတရားထိုင်ရမှာပဲထိုင်လို့မရဘူးအကုန်လုံးပြန်လွှဲပြီးတခါလဲစိတ်တွေကကြောက်ချောက်ချားနေပြစ်အကြောက်တယ်လို့လမ်းတယ်လို့ဖြစ်မျိုးမျိုးကြုံရတယ်နော်ရောရေကိုယ်တိုင်သူများကိုမတရားလုပ်ခဲ့တာလေလေအဲနောက်ကြုံလာတယ်ရှိသေးတယ်ပြောရတာအကုန်လုံးပြောလို့ရှိရင်တိတ်မသိတော့ဘူးကိလေသာလိုက်စားခဲ့တာလေပေါ်လာပဲတရားထိုင်ဘောလားရော ပေါ်တယ်ပေါ်တယ်ကျွန်တော်အိမ်အောင်ကြတဲ့လူမပြောနဲ့တယောက်တည်းကမှတော့ပေါ်တယ်တယောက်တည်းကမှကိလေသာတွေလည်းစားခဲ့တယ်တရားလက်ထိုင်ရောပေါ်ရောဘယ်သူများသာလေလို့ရတာကိုယ့်ကိုလေလို့မရဘူးလေကိုတယောက်တည်းကမကောင်းတဲ့ပုံတွေကြည့်လိုက်မကောင်းတာတွေနားထောင်လိုက်မကောင်းတဲ့စိတ်တွေဖြစ်နေတာတရားလက်ထိုင်ရောပေါ်ပါလေရောဗျာအဲ့ဒါလေဟာတခါတည်းတယောက်တည်းအိမ်အောင်ကြတယ်ဖြစ်နေတယ်တခါတည်းဖြစ်လိုက်တာ အဲဒီစိတ်တွေမဖြစ်စေခြင်းလို့အာထုတ်ခါမှပဲဒီစိတ်တွေကဖြစ်လိုက်တာအရင်ဖြစ်ဝိကျွေးဆန်နေရတာနော်ရောရောအဲအဲ့ဒါလေးကိုအာအာမလျှော့နဲ့စိတ်မပြည့်နဲ့ကြိုးစားရရောဟုတ်လားအဲစိတ်မပြည့်နဲ့စိတ်မပြည့်နဲ့ကြိုးစားကြအဲ့ဒါတွေအကုန်လုံးဆရမှာပဲညံနဲ့ဆက်သွားမှာလေအဲပေါ်ပေါ်တဲ့တိုင်းမှာတမန်တမန်တမန်လူနေလူနေတဘောကြတဘောကြရကောင်းရကောင်းတယ်မှာတွန်းမှာတွန်းမှာတွန်းမှာတွန်းမှာတွန်းမှာ အဲနောက်ကြော်တဲ့အချိန်ကျတော့ကြော်ထွက်သွားတယ်အဲ့လိုဖြစ်ပါမယ်တော့နောက်ကျတော့ဖြစ်နေသွားဖြစ်တော့ဟောနောက်ကျကြည်လင်းသွားအဲ့ဒါကိုကြောက်ပြီးတော့မမဖဲနဲ့ဖြုတ်ဖြုတ်ပစ်တဲ့သူကတော့တော်ကြရင်ပေါ်ရင်တော်ကြရင်ပေါ်ရင်ဘယ်တော့မှချုပ်ငင်းနေမရှိတော့အဲ့ဒါပဲပေါ်နေတာဟုတ်ပြီဘုံမွေးရစီဝါတွေတောက်တဲ့ပုဂ္ဂိုလ်ကြတော့လည်းတရားထိုင်တော့ပါပေါ်တယ်မွေးရစီဝါတွေ ရဲထိုင်တဲ့အခါအကုန်တလောပါလုံးပြောက်သွားတယ်လားတလောပါလုံးပြောက်သွားတယ်မင်းကြောင့်ပုံညာရတာပုံအိပ်ပျော်သွားတာလို့ပြောတာအဲ့ဒါလည်းလည်းအိပ်ပျော်သွားရင်တော်ကြရင်အိပ်ပျော်သွားရင်အခဏခဏချုပ်တယ်ဆိုဒီမှာပြောရတယ်အဲ့ဒါအဲ့ဒါဟိုတော့ကမွေးစီရတယ်လို့လည်းဘာမှမလုပ်ရဘူးဖြစ်တာပြက်တာတွေပြက်တာတွေဘာမှမမြင်ရဘူးဖြားဆိုပြောက်သွားတာလေလမ်းသွားတာပဲပြန်လို့လာတယ်နောက်တစ်ခါပြောက်သွားပြန်ပြီပြန်လို့လာလမ်းသွားတာပဲဘာဖြစ်တာလဲအဲ့ဒါ လမ်းဆန်းသွားတာဘယ်ညာပူညာရတာမဟုတ်ပါလားအဲ့ပြောသွားတာရောရတာဘာလုပ်ခဲ့လဲမွေးဆိုပါအေးကိုလုပ်ခဲ့တဲ့ဒါချက်ချင်းဝင်ကြွေးလေကိုကတရားကိုယူသိလေးစားတယ်တရားကိုယူသိလေးစားလို့သာသနာ့ဘောင်ဝင်နေတာပဲမယူသိဝင်တော့မလို့ဒါပဲနဲ့ကို့ပို့ကြွေးရကို့ပြန်ခိုက်တာအဲမွေးဆိုပါတခါနေတိုင်းကိုအလားကြီးအိတ်ချင်းတဲ့အိတ်ချင်းတဲ့အိတ်ချင်း ဒါကြတော့ဖြတ်ဆိုပြောက်သွားဘာကြပြန်လို့လားဒါကြဖြတ်ဆိုပြောက်သွားဟဲ့လားမညာဘုံညာရတာမဟုတ်ဘူးနော်ဘာဖြစ်နေလဲအဲ့ဒါတရားထိုင်ပိုတိတယ်ဆိုတာအဲ့ဒါကိုပြောတာရောဒေါသဖြစ်တဲ့ဒေါသကြီးပြီးတော့ဒေါသနဲ့ဆက်ဆံရတဲ့ပုံစံတွေလည်းပဲတရားထိုင်မှာပါလို့ပေါ်တယ်ဒေါသဖြစ်เสียရတယ်ပေါ်ဘူးလားပေါ်ပါတယ်ခင်ဗျာကိုမှတ်နေတာဝိပဿနာကောင်းတယ်ပဲနဲ့ထိုင်နေတဲ့ပေါ်ရပေါ်ရမှတ်ပါလားမဟုတ်ဘူး ဘုလိုမကျေနပ်တာတွေပေါ်လာဒေနုမကျေနပ်တာတွေပေါ်လာဒီကောင်တွေတက်တက်ငါ့ကိုမတရားပြောတာပဲဒီကောင်တွေမတရားလုပ်နေဒီကောင်တွေဒီကောင်တွေမကျေဘူးဟာတရားတိုင်ရင်းနဲ့အဲဒေါသတွေပဲဖြစ်ခုနလောဘသမားလည်းလောဘဖြစ်ဒေါသသမားလည်းဒေါသဖြစ်မောဟသမားလည်းမောဟအဲအဲ့ဒါကိုဇွဲနဲ့ဆက်ကြိုးစားဇွဲရှင်လွန်သွားမှာဇွဲမတန်ရတော့မရဘူးနော်စိတ်ရှိဇွဲတန် ရဲမရှိရင်အဲ့ဒါလည်းဖြုတ်ပြင်လာတဲ့တရားနဲ့တော့ဖြစ်မှာမဟုတ်ပါဘူးရတဲ့အိတ်ချင်နေတာပဲဖြစ်မှာမဟုတ်ပါဘူးအဲ့ဒါနဲ့ပဲဖြုတ်တရားမရတော့အာဒေါသဖြစ်တဲ့ကြောင့်လည်းကြောဒေါသဖြစ်တဲ့ကြောင့်စိတ်တို့အာတခါတော့ဟိုလူစိတ်တို့ဒီလူစိတ်တို့စိတ်တို့လာလည်းဖြစ်အဲ့ဒါတော့နန်းနေနေနဲ့မှတ်ပြရမှာနော်အဲ့နန်းနေမှတ်ပြီးစိတ်တို့လာတယ်ဖြစ်ရော့ရော့ရော့ဟိုကာမရာဂဖြစ်တဲ့ကြောင့်လည်းကာမရာဂဒီမှတ်မိုင်းမိုင်းမိုင်းမိုင်းတော့ပြတော့ကျဲသွားတယ် ပြောရတော့ဘုန်းတော်ကလည်းပြောဘူးတယ်ထပ်ပြောမယ်ခဏခဏရှိနေဟဲ့လားမတ်ပါများရင်ကိုယ့်ကိုယဟန္တာတော်အောင်ရတယ်ဟုတ်တယ်တကယ်အမှတ်ကောင်းတယ်အဲ့ဒါဖြစ်တာဟုတ်ရဲ့ဟုတ်ပါဘူးမဟုတ်ဘူးမဟုတ်ဘူးသောတာပန်အောင်ဖြစ်သေးဘူးတကယ်အမှတ်တွေဆက်လာပြီဆိုတဲ့အခါကျတော့ပြောရင်အဲ့လောဘဒေါသမလာတော့ဘာဖြစ်လို့အမှတ်ဆက်တယ်လဲဆိုတော့တာဝိကဉာဏ်တွေအားကောင်းတာလေတယောက်တည်းနေတာအခုအများနဲ့နေတော့တည်းမကြောက်ဘူး ဟုတ်တော့မလားဒါဆိုတော့တဲ့မှာကျတော့ကိုအားကိုးစရာတရားပဲရှိဘလူမှနားမှမရှိဘူးလေတေလို့ပုတ်ပွားနေတာမှပဲပုတ်မှာပဲသိတေဘလူမှမသိဘူးအဲ့ဒါဘလူပဲအားကိုးอ่ะတရားပဲအဲတရားပဲအားကိုးอ่ะအဲ့တော့သုခံတော်တော်လည်းတရားသုခံပြန်လာတယ်လည်းရှိမှမှုနဲ့ရောက်မှနေလည်းပဲရှိမှမှုနဲ့နေရတယ်တော်ကြီးတောင်ကြီးတဲ့ဆိုတာနေခေကြောင်တော်ဘုံကြောက်တယ် रोडू रेन सेन दो दला है सेन ला है मोई ला है ने के जाओ ना मिले बे मोय टे सेन टे दे जाओ बो ने के जाओ ना जी အဲမိုးလေးပါလေဖဲဖဲဖဲရွာလိုက်နေကြတော့မရှိဘူးကင်းလေးဥစားပြီးချိန်များတယ်အများကြီးထွက်တာတော်တယ်မှာအဲဟိုကောင်ကြောက်ကဟာဒီကောင်ကြောက်ကခါတယ်မိုးကြီးတွေဆိုတာလည်းရှင်ကြီးတွေလူမပြောနဲ့မှာနွားတော်နေတယ်အဲမိုးကြီးတွေဖြတ်တော့ဖြတ်လာတယ်ရှုရှဲနဲ့မွေမတော်မူခါလေး ပေါက်မွေနဲ့တူတယ်ဒါလို့ထင်ရတယ်ပေါက်နွယ်မဟုတ်မွေမွေမှမသိဘူးရှင်နွားကြီးတွေပေါက်မွေနဲ့တူတယ်အတန်ကြာတော့မှပဲမွေမလို့အဲ့တော့အကုန်လုံးချင်းတွေတင်နေတယ်တင်နေတယ်ဘုရားနီးနေတယ်အဲ့တော့အမကဘုရားမကောင်းလားအမအားကောင်းတော့ပြောပြတယ်ရောရဲ့အဲ့တော့ညရောညရောနေခင်းလည်းတင်နေတယ်ညလည်းတင်နေတယ်ဟာအမျိုးမျိုးပဲ ကြောက်เสียရတဲ့နေရာတွေစိတ်အားငယ်တဲ့လူတွေလည်းကြောက်เสียရတယ်အများကြီးအဲမီးလုံးလေးတွေလည်းဟိုကထွက်လာဒီကထွက်လာဗာမီးလုံးလေးတွေမှမနေအဲ့ဒါတွေကြည့်လို့လူလည်းမဟုတ်ဘူးအဲ့ဒါသူတို့ဆန်းဆန်းနေတန်းလို့မီးလုံးလေးရှိရမီးလုံးကြီးကြီးနောက်ကမီးလုံးလေးတွေတန်းစီထွက်အရှိုးလေးဝင်သွားအဲ့ရှိုးကလည်းပိတ်ပိတ်အဲ့ထဲဝင်သွားတယ်ဘယ်လိုလုပ်ဝင်သွားလဲအဲ့ဒါတွေမြင်ရတော့ဟာလူလေးမဟုတ်ဘူး ခါလေးလည်းပဲကိုတွေ့ဘူးတဲ့လူတွေကိုပွဲလုံးကုန်များလူပြည်မှာမရှိတော့အဲတော့ချင်းချင်းရှားရှားကြီးတော့တို့ဟာဒီလူကငါနဲ့စားတို့ဘူးပါလေဟာဒီလူကလူပြည်မှာမရှိတော့သေဝါတာကြားတယ်မဲလူပုံစံပဲဘာလာလာတကယ်လူပဲအဲ့ဒါတွေတွေ့ရတော့ရောရည်တို့ဘောဝဆန္ဒနေလို့ရပါဘူးမရပါဘူးမှတ်တရားမမြဲတာကိုပြောပြတယ်ဟုတ်လားအဲ ဒီတရားဟာမှန်ကန်တယ်ဆိုတဲ့အကြောင်းကိုပြောတာဟိုဖြစ်တာ၆ကြွားတာမဟုတ်လားတရားအပေါ်ယုံကြည်မှအားထုတ်ချက်ဟုတ်မဟုတ်ပါဘူးဖြစ်မှဖြစ်ပါတချို့ကဒုလောဒုလောနဲ့ဒီလိုကြီးမှတ်နေတာကွာအများကြီးလေမွန်ညာတိုင်းနေမှာရှိတယ်မှတ်နေပါဗျာရမှာမတင်ညာကြီးအာလူမားတယ်တင်ညာကြီးတယ်မှတ်နေတာတင်ညာဘောကွာပရမမဟုတ်ဘူးသူတို့ကရှောက်တွေးနေပထဝီအာဘောတင် တွေးတာကိုသူတို့ကဝိပဿနာအောင်မယ်အဲတွေးတာတွေးတာပဲဝိပဿနာဟုတ်ပစ္စုပန်တဲ့တယ်ပေါ်တိုင်းပေါ်တိုင်းပေါ်တိုင်းပေါ်တိုင်းရှုမှတ်တတိတိအားကောင်းတယ်နောက်ကျသမာဓိနောက်ကလိုက်လာတယ်ခဏိကတူတာနောက်ကျတော့အပြည့်တင်မြန်ပေါ်လာလဲမှတ်ချလိုက်ရိတ်ကနေပေါ်လာလဲမှတ်ချလိုက်ရိတ်ကနေပေါ်လာလဲမှတ်ချလိုက်ပေါ်လာလဲမှတ်ချလိုက်ပေါ်လာလဲမှတ်ချလိုက်ဟာပေါ်လာတွေကလည်းမဆုံးနိုင်မှတ်เสียတွေကလည်းမဆုံးနိုင်ပြက်ပြက်သွားတာလည်းရေတွက်နိုင်ပါမရေတွက်နိုင်ပါ အဲ့တော့အနိစ္စအနိစ္စလို့ဗဇက်ကမဆိုးတော့လေအနိစ္စကိုပုံမသိဘူးလားဗျာတကယ်လို့ရင်တကယ်သိပါလေရောစိတ်ကူးရင်တရားတွေပေါ့ဒလဇက်ပြက်နေတာပြန်မြင်နေမှချင်တယ်မြင်နေမြင်ဟာကြားကြားကြားကြားတာတော့ဘာလို့မကြောက်ဘူးအများကြီးပဲတစ်ခုပြီးတစ်ခုကြားနေရတာပဲမှလည်းကြောက်ပါလေမှလည်းကြောက်ပါလေမှလည်းကြောက်ပါလေမှလည်းကြောက်ပါလေမှလည်းကြောက်ပါလေအဲ့ဒါကြားကြားကြားကြားကြားကြားကြားအဲသူတို့ဆက်နေကြားကြားကြားကြားကြားခါလေးကြားထူးဆန်းတာကြားတဲ့ခါကျတော့မမမေ့ အာယုံကဖန်သားတာလေမှန်ပါဘူးရှေခိုဖျားရှေခိုတာနေကြတာပဲဘယ်လိုမျိုးလဲရှေခိုတွေလဲဟာဘုန်းကြီးတို့ဘာတော်ကြီးမဆုံးနိုင်တော့ဘာတော်ကြီးဖျားရှေခိုတာဟောတယ်ဟောတယ်နဲ့ရှေကြီးရှေခိုတယ်ဘာတော်ကြီးမှာဘယ်ချင်းလာဒီမှာလားရှေခိုနေပါလေဘယ်တော့ရောက်ပါလဲနောက်ကြတဲ့သွားကြတော့ဘူးမှမရှိရှေခိုနေပုံမှန်အတန်းကြီးရတဲ့အမျိုးမျိုးပဲဟလားအဲ့ဒါတွေကိုကိုကနေပြီးတော့ လိုက်သွားလို့ရှိရင်အမှတ်တွေပြက်တာပေါ့ဟုတ်တယ်မလားဒါကိုကြားဘူးတဲ့အတန်ဖြစ်မကြားဘူးတဲ့အတန်ဖြစ်ဖြစ်ကြိုက်ကြိုက်မကြိုက်ကြိုက်ဘာလို့ပြရရှုမှတ်လို့ရှိရင်ရောရအဲ့ဒီပညာတွေတိုးတယ်ဆိုတာတော့ဟုတ်လားဝိပဿနာပညာလေအဲ့တော့ဝိပဿနာရှုမှတ်ရင်လည်းအသက်ရှင်နေတာဘာနဲ့အသက်ရှင်အဲဉာဏ်ပညာနဲ့အသက်ရှင်နေအဲ့ဒီအချိန်သေလို့ရှိရင်ပယ်ကြပါမလားပယ်ကြပါဘူး ကြောင်းမျိုးမျိုးကြောင့်ပေါ့ဗျာတိမ်နေစီလို့သေးတယ်ပဲထားပဲတော့မကြောက်ဘူးကျင်းတွေကောင်းတဲ့နေရာသွားမှာဒါအပြက်တင်နေတာလေအဲဘာညာမတတ်တော့ပြက်ကြည့်ပဲကျားမကျားကျားကျားမြင်းမြင်းမြင်းကျားကျားမြင်းမြင်းအာတော့မှတ်ပြတာအာယုံကအမတာဆွဲကောင်းနေတော့ရောအရန်ဆွဲကောင်းယောက်ျားဆိုရင်မိန်းမပုံစံအရန်ဆွဲကောင်းမိကုံးမွေလေးတွေလိုပဲအမျိုးသမီးပုံစံလေးပေါ်လာမြင်းနေမြင်းနေမမှတ်ချင်ဘူး စိတ်ကဖောက်တာဟာဖောက်တာဖောက်တာသိကြလို့မျိုးသမီးပုံစံပေါ်လဲမှတ်ပြရတယ်လေညနေညနေမှတ်ပြရမှာလားမမှတ်ဘူးဘာလေးလဲဘာလဲမဘယ်သူလေးလဲဟိုလက်ရပေါ်ထပါရင်သိမယ်လားဟလားလက်ရပေါ်လက်ရပေါ်ပြီးပြုံးစားပြုံးစားနဲ့သွားခြင်းတယ်လို့မသွားခြင်းတယ်လို့လို့အဲ့တော့မှသတိရတယ်ဟာမှမှပဲဆိုမှတ်တယ်အဲ့တချို့ယဟန်နေပြန်လို့လို့ဆိုအဲ့ဒါ ဟိုကလက်ရခေါ်တော့လိုက်သွားလိုက်သွားလိုက်သွားလိုက်သွားသူကရှိရတော့နောက်ကလည်းရှိရဘယ်ပြီးမလဲသူတို့အဲ့ဒါရွာတဲ့ဒီမှာဖြတ်ဖြတ်သွားတာပဲကွင်းနေတယ်လည်းဖြတ်သွားတာပဲခေါ်သွားတာပဲအဲအိမ်ပေါ်တွေပါတွေတက်သွားတချို့တချို့ရဟန်းကြီးဖြစ်တာဆရာတော်ဘုရားကြီးပြောပြတာဟလားဟာမငါတကမာဒီထဲဝင်သွားတယ်မင်းတို့မတွေ့ဘူးလားအကုန်လုံးအာဟောဖဲလာဘူးဘယ်လိုမှမတွေ့ဟာဘယ်လိုပြန်ထုတ်ပေးအဲ့ဒါမှပြန်ပေးပြန်ပေး အဲဘယ်တော့မှဟာဒီဘုံကြီးကလူနေဘူးအဲ့ဒါနဲ့ဆောင်းတဲ့မသာပါနဲ့မသာဟိုပြေးဒီပြေးနောက်ပြီးဆုံးကြတော့ပြန်တော်မူပါပဲအဲ့ဒါဘာလို့မမတ်ပေါ်လာတဲ့အာယုံမမတ်လို့ဘောဗျအဲ့ဒါကိုတမာရီတီထောင်တာတမာရီရှိလာရင်ပေါ်မှာပဲရောရောရောရလို့အလုံးလို့ဖို့သတိပေးနေနော်မှန်ပါဗျာအစပိုင်းတော့တွန်းမှတမာရီလည်းရလာရောအဲ့ဒီ ဩဇာနဲ့နမိတ်တွေကိုตายရတဲ့အစိတ်ဖြစ်သွားတယ်အဲตายရရင်အဲ့ဒါမှားမယ်နော်ရောရေအဲဟိုကစကားပြောမယ်ရှိကြတော့လည်းစကားပြောတာကိုနားထောင်တယ်ဘာညာဘာညာလာပြောတော့နားထောင်တယ်ကြားတယ်ကြားတယ်မမှဘူးလာပြောတော့နားထောင်တဲ့အခါကျတော့မင်းနဲ့ဘယ်နှဘဝတော်ခဲ့တယ်ဘာဖြစ်ခဲ့တယ်ဥပ္ပံဘာဖြစ်တယ်အဲ့ဒါတရားရမ်းယုံလို့ရပါ့မလားမရပါဘူးဟမ်တကယ်အောင်မြင်လို့တကယ်ဖြစ်တာတော့ဟုတ်မှာပါဗျာအောင်လို့တမာတိစမ်းတဲ့အခါတော့ အဲ့ဒါအဖြစ်တရားလည်းရှိသေးတယ်ဟုတ်လားအဲဟိုမှာသွားတူအမှယေနာတိတာရရှိတယ်ဒုနဲ့တူအားထုတ်နေရဟန္တာပါရှိဒုတော်ဝါကြည့်တယ်ဒါညာသိမင်းသမီးကစောင့်နေတယ်အဲ့မှာမင်းမြောက်တန်တာ၅ပါးရှိတယ်ရှင်ဘုရားစကြဝဠာကြီးဖြစ်မှာအပေါ်ဖွင့်ကြည့်အဲ့အဲ့တိတာကြီးပေါ်ဖွင့်ကြည့်အဲ့မှာယေနာလေးလည်းရှိတယ်အဲ့တော့လေကြာပြီးတော့ဖွင့်ကြဟုတ်လို့တော့ဟုတ်တော့နောက်ပြန်ကြတော့လူဖြစ်သွားတာ အာယုံကလှည့်သားပလိုက်တာလေဟာအမျိုးမျိုးပဲညာယူကပြောတယ်အဲ့ဒါထားပါတော့အာယုံအာယုံတွေပေါ်လာရင်မလုပ်ပြရမလဲအဲ့ဒါလေတကယ်ကျိုးသားတဲ့ဒီမှာပေါ်လာပါဗျာအာကလံပါကလံသမားတွေကတော့မပေါ်ပါဘူးဒါတွေပေါ်တာဟုတ်မှဟုတ်ရလားတော့တန်မြရအောင်ဖြစ်လို့အာကလံပါကလံသမားတော့တစ်သလုံးမပေါ်ဘူးမှထားရတာတကယ်ကျိုးသားလို့ရဲ့စီလာများကျိုးသားလာရင်ပေါ်မပေါ်ထူးဆန်းတယ် ကြားဘူးတဲ့အတန်တွေကြားရတယ်မမြင်ဘူးတာတွေမြင်ရတယ်ဟာမင်းမျိုးပဲတိုက်ပြောင်းတဲ့သဘောပေါ့လုံးလေးတွေလုံးလေးတွေလုံးလေးတွေအဲ့ဒါတွေမြင်ရတယ်မှန်မှားတော့ရအမြဝေတာရုဖို့ကိုစတရားဖြစ်အဲ့ဒီမြင်တာကိုကိုယ်ကလိုက်ပြီးဒါရနေမယ်ဆိုရင်အမှန်ပြည့်ဘူးလားဗျာမှန်ပါပါဘုရားအမှန်ပြည့်ရင်ဒုက္ခမရောက်နိုင်ဘူးလားမှန်ပါပါအဲအဲ့ဒါအကုန်လုံးမြင်နေမြောက်မှတ်လိုက်တဲ့အခါကျတော့ဘာပညာတွေရမှန်ပါပါ အေးအနိစ္စပညာဘောဗျာအနိစ္စကိုပိုင်ပိုင်နေနေသိအာယုလှည့်ရတာကိုခံပါနဲ့ကောင်းတာတွေလည်းမှတ်ပြမကောင်းတာတွေလည်းမှတ်ပြထူးခြားတာတွေလည်းမှတ်ပြအကုန်မှတ်ပြဟုတ်တယ်မလားတကယ်မြင်နေရလည်းမှတ်ပြတကယ်မြင်နေရတယ်သေတဲ့ပုံကိုလည်းမြင်ရတာသေတဲ့ပုံကိုလူခိုးတော့လူအတိုင်းပဲဘာမှကြောက်เสียရတဲ့နေရာကြီးမဟုတ်ဘူးလူအသက်ရှင်နေတော့သွားတယ်လို့ပဲသွားမှတ်ဒါပြည့် ခမန်းလို့ပဲဟာလာသူတင်ပြီးနေပြီလူမရှိတော့ဒါလူတော့မဟုတ်ဘူးအဲ့တော့မှချက်သိနေပါလေထားအဲ့ဒါအဲ့ဒါမျိုးလေအဲ့တော့ဘာပဲမြင်မြင်ဘာလို့ပြရမလဲအဲမှမြတ်စွာဘုရားဟောတာဟုတ်ပါလားပေဒါလောကတွေရှိနေသလားအဲ့ဒါအလုံးလို့လို့ရှိရင်တွေ့ရတာပဲဟုတ်လားအဲ့ဒါကြောင့်မလို့ရောရီတို့ပညာနဲ့အသက်ရှင်တာဟာအကောင်းဆုံးပဲတဲ့ဒီတာဤလောက၌ ဣဒာဤလောက၌ပုရိသတာမြို့ကောင်းသာမြို့ကောင်းသမီးတို့၏သစ္စာချီးမွားအမြတ်သောဝိဒ္ဓဥစ္စာတိကတတ္တလောကီလောကုတ္တရာနှစ်ဖြာယုံကြည်သောတရားတရားပါပေ၏သူစေနောလေးရှိရစေကောင်းစွာလေ့ကျက်အပ်သောဓမ္မကုသိုလ်စေပါကောင်းမှုတရားသည်ဒုက္ခလူနဲ့နိဗ္ဗာန်သုံးလန်းသောချမ်းသာကိုအာဝဟာတိ ကျေးဇူးများများရဆောင်နိုင်ပါ၏ရတနာတာယာအတောင်းရတာပေါင်းတို့တွင်တစ္ဆာဝိမင်္ဂလာတစ္ဆာစရာသည်တာဓုတရံလွန်ကဲထူးချွန်သာလွန်ကောင်းမြတ်သောရတာမိပါ၏ပညာတိဝေသီဝိတံတမ္မာပฏิပတ်အခြင်းများဖြင့်မပြတ်ပွားထွေးပညာဖြင့်ပြည်တည်လျက်အသက်ရှင်သောအသက်ရှင်ခြင်းမျိုးကိုတစ္ထံချီးမွမ်းအားမြတ်၏ဟု၏ သရဝါသုံးလောကထိုထမ်းမြတ်စွာဘုရားသည်ဩဇာကရုဏာရှိသောပညာအဖြင့်ကောင်းသောမသွေဖြေကြဟောကြတော်မူလိုက်ပါပေသတည်းသာ